ဇာလံကျမ်းခန်းကြီး133အငယ်1မှ3ဤကိုတို့သည်သဘောတူလျက်ပေါင်းဖော်ကြသည့်အရာမှာအလွန်ကောင်းပေ၏အလွန်တင့်တယ်လျော့ပတ်ပေ၏အာယုံဤကောင်းပေါ်မှလောင်းလျက်သူ၏မုတ်စိတ်သို့စီး၍လေစွတ်တိုင်အောင်ကြသောနန္ဒာစီကဲ့သို့ဖြစ်၏ဟေရမုန်တောင်နှင့်ဇီးအုံတောင်ရိုးပေါ်သို့ကြသောနှင်းကဲ့သို့ဖြစ်၏ထိုတို့နေကြသောအရ၌ ထာဝရဘုရားသည်အစဉ်အမြဲအသက်ရှင်ခြင်းအခွင့်တည်းဟူသောကောင်းကြီးမင်္ဂလာကိုစီရင်တော်မူ၏။